လိကြီးပါဠိတော်သမန္တာသက္ကဝါလီတုအတ္တရာခိသန္တုဒေဝတာတဓမ္မံမုနိရာဇတာသူနန္တုတကမောက္ခဒံဓမ္မတဝနာကာလောအယံပရန္တာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတယေတန္တာတန္တစိတ်တာ တိတရဏတရဏဣထလောကံတရေဝါဘုံမာဘုံမာစဒေဝါဂုဏဂဏဂဟဏဗျာဝတာတပ္ပကာလံဧတိအာယံတုဒေဝါဝရကနကမယေမေရုရာဇေဝတံတောတံတောတံတောတဟိတုံမုနိဝရဝစနံသောတုမေကံသမကံတဗ္ဗေတုစကဝါလီတု ယေခာဒီဝါစဗြဟ္မနောယံအမေဟိကတံပုံညံသဗ္ဗတံပတ္တိတာတကံသဗ္ဗေတံအနုမောဒိတဝါသမေဃာသာရဏီရတာပမာဒရဟိတာဟွန်တုအာရခာတုဝိသေသတောသာသနတ္တသလောကတဝုဒ္ဓိဘဝတုတပ္ပဒာသာသနံပိစလောကင်္စာ ဒေဝရခန္တုတပ္ပဒာတတေဟွန်တုသုခိတပေ ပရိဝရေဟိအတ္တနောအနီဃာသူမနာဟွန်တုသဟတပေဟိညာတိပိရာဇတောဝါသောရတောဝါမနုဿတောဝါအမနုဿတောဝါအဂိတောဝါဥဒကတောဝါပိတာသတောဝါခာနုကတောဝါ ကန္တကတောဝါနိခတတောဝါသနပဒရောဂတောဝါအတ္တဓမ္မတောဝါအတန်ဒိဋ္ဌိတောဝါအတ္တပုရိသတောဝါတန္ဒဟာတိအတ္တမိကဂောနာကုတ်ကုရအဟိဝိသိကမဏိတပဒီပိဣသတရိသသူကရမဟိန္ဒယက္ခရက္ခတာဒီဟိနာနာဘယတောဝါနာနာရောဂတောဝါ နာနာဥပဒဝတောဝါအာရခံကဏ္ဍန္တု